ဒီနေ့ကမမကနေပြီးတော့ထိုင်ရှားစေခဏမှာစိတ်ဓာတ်ကြိုက်တရားဆိုင်ပြီးတော့စိုးစိုးရရှိမတဲ့ယောဂီပုဂ္ဂိုလ်မှာမမရအောင်မှာစိတ်ကလေးစိုက်ပါတော့တဲ့အခိုက်တဲ့သွားတဲ့အခိုက်တောင်းတင်းဆုပ်ရှားယူသွားတာဥဆောင်စိတ်ကလေးတွေပေါ့ထိုင်လို့စိတ်ကလေးတွေ အဲဒီရောက်တော့ရှင်လာလေးကြီးကြည့်ပါဦးပါထိုင်နေတဲ့စိတ်အစဉ်စဉ်ရောက်ထိုင်ရအစဉ်စဉ်ဖြစ်ပုံကနာမှုရောအကြောင်းကြောင့်ရုပ်ကျိုးတရားဖြစ်ပုံလေးရှင်းလင်းသိကြပါပါတယ်ပို့ပြီးတော့ကြည့်ရအောင်သံဃာစံတုံးဖြစ်တဲ့မော်တာများလျှက်ရှိတာအား မထည့်ခင်တော့ငြိမ်ပြီးတော့မလုပ်ပဲဖြစ်နေတယ်လို့ဆရာရှိအထာထည့်လိုက်လို့ရှိရင်ချုပ်လို့ရှာတာဖြစ်လာတာမော်တာနဲ့ဆက်ကြလာဆက်ကြထားတဲ့အခြားခြားဆက်အစိတ်ပိုင်းတွေလည်းပဲအကုန်လုံးလုပ်လို့ရှာရှာဖြစ်ကုန်လာတာဒါအမှန်ထင်ရှားပါတယ်ဆရာရှိတာအားကြောင့် မောတာကြီးကမောတာနဲ့ဆက်ဆက်နေတာအကုန်လုံးလုံးလုံးဆက်ဆက်ရှိရတယ်ဆိုတာအကြောင်းနဲ့အကျိုးနဲ့အတူအကြောင်းနဲ့အတူအကျိုးလည်းပေါ့အရင်လိုမရဘူးထို့သူပဲကိုယ်ရမှာအကြောင်းမျိုးရောက်ဖြစ်တဲ့ယုတ်တရားတွေစိတ်တရားတွေဟာအခုယုတ်တရားအစိတ်ကြောင့်ဖြစ်တဲ့ယုတ်တရားမှာတော့စိတ်ဟာစိတ်စိတ်ကအားနဲ့ ကိုယုတ်ကြီးကတော့တော့မဟုတ်ကိုယုတ်ကြီးအစိတ်ပိုင်းထဲမှာကိုလှုပ်လို့တဲ့အစိတ်ပိုင်းတွေပါလေစိတ်အစွမ်းနဲ့ဆရာအကျော်ရဲ့မှာစိတ်ကြောင့်ဖြစ်တဲ့ရုပ်တွေဟောဒီတောင်းရင်းလှုပ်ရှားတဲ့ရုပ်တွေကြည့်သွားပြီဆိုလို့ရှိရင်လှုပ်လှုပ်ရှားရှားဖြစ်နေတာအကြောင်းလန်တရားကြောင့်အကျိုးရုပ်တရားစုတွေပါလေဒီထဲမှာ အသက်ရှင်နေတဲ့အတ္တကောင်လေးလည်းမပါဘူး။နာတရားရှိတဲ့ရှိတဲ့အသက်ရှင်နေအတ္တကောင်မပါဘူး။ယုတ်တရားရှိတဲ့ရှိနေလို့ရှိရင်အတ္တကောင်မပါဘူး။ဆောင်ကျင်းလှုပ်ရှားရိတ်သွားတဲ့ရုပ်အစုဝေးမှာလည်းပဲထိုင်နေတဲ့စိတ်အစဉ်စဉ်ကြောင့်ထိုင်ရုပ်ပြီးဖြစ်နေဆိုတာပါ။ထိုင်ရုပ်အစဉ်စဉ်ကိုဘယ်မှမလုပ်ပြနေတာမဟုတ်ဘူး။ ထိုင်နေတဲ့စိတ်လည်းပဲဘယ်သူမှလုပ်ပေးနေတာမဟုတ်ဘူးထိုင်ကြအကြောင်းကြောင်းရှိလို့ထိုင်နေနေပေါက်လာတာသူ့ကြောင်းနဲ့သူ့ကျိုးပါတယ်ဒီတော့ဒီခိုက်တမှာနာဟုသောအကြောင်းကြောင့်အကျိုးရုပ်တရားတွေဆက်ဆက်ပြီးတော့ဖြစ်နေတာဟာဒီထဲမှာအကျိုးရုပ်တရားတွေဖြစ်အောင်ခံပြီးပေးထားတဲ့ပရမအတ္တမဟာဇမကြီးဆိုတာလည်းမရှိဘူး မရှိတာကိုအရှိလုပ်ပြီးတော့သူတို့ဖန်တီးထားတဲ့ဟာတော့ဒီမဟာဇမကြီးမှာသိကြတော့အဆိုးရတယ်ပြီးတော့ကြည့်ကြရည်မှလည်းအကုန်လုံးသိတယ်တခုတည်းသာတခုတည်းသာပဲပေါ့သူ့မှာဆင်းရဲဒုက္ခစသည်ဘာမှမရှိဘူးပုံသဏ္ဍာန်လည်းမရှိဘူးစသည်ပေါ့လေမရေမရဘူးအဲ့လိုအဲ့ဒါလိုသူတို့ဖန်တီးထားတာ ဆံရအကြောင်းခံကိုသိပြီဆိုလို့ရှိရင်မဟုတ်တာတွေကိုအကြောင်းလုပ်ထားတာတွေဒါတွေလည်းရှင်းသွားတာပဲဥဒမဟိတုကဒိဋ္ဌိခေါ်ပါတယ်အကြောင်းဟုတ်တဲ့ဟာကိုအကြောင်းလုပ်ပြီးတော့စွဲထားတာပါဥဒမဟိတုကဒိဋ္ဌိလည်းပဲပြုတ်သွားတာပဲအဲ့ဒါမင်းကပြောခဲ့ပါတယ်ကွာဒီတော့ကိုယ်တွေမဟုတ်သေးပဲနဲ့ဒီလိုပဲအရှင်အဆက်ပေါ်လိ မဟာဇမကိုယ်ဝယ်တဲ့ပုဂ္ဂိုလ်တွေလည်းဘာမှမရှိကြမ်းပဲနဲ့အရာမျက်စိမှိတ်ပြီးတော့ဘုဒ္ဓပဌာနာဆိုတာမိုက်မိုက်ခံခံယူကြည်တဲ့ဆွဲနေသူတို့ကျမ်းစာတွေလည်းရေးထားတာပါကိုယ်ပဲမဟုတ်ပဲနဲ့ထင်ရည်ကြံပြီးတော့ပြောတာထင်ရကြံပြောထင်တဲ့ဟာကိုကြံကြံဖန်ပြီးတော့ပြောတာထင်ရကြံပြောဉာဏ်မှနှောကိုယ်ပဲဉာဏ်မပါဘူး သဘောမရှင်းနည်းနည်းရိုးသဘောမရှင်းကြဘူးအကြောင်းကျဆက်ကုန်လည်းမရှင်းကြဘူးမတတ်မူလခံယူချက်ကိုကသဘောထားကိုကမတတ်နိုင်ဘူးသဘောမရှင်းယုံမှုဝင်အဲယုံမှားဝင်ယုံမှားယုံဝင်တာသဘောမရှင်းတော့အတိမှားတာပေါ့အတိမှားတော့ယုံယုံမှားလဲယုံမှုလဲမှားတာပေါ့ဒီလိုဖြစ်ကုန်တာပဲ အခုတည်းမှာယူသေးတဲ့ယောဂီတယောက်ဟာဆိုလို့ရှိရင်ဒီတိုင်းမှာဒီသတိပြုစောင့်မှုအစဉ်ထားဆိုတဲ့အတိုင်းဖြစ်စေဖြစ်စေလေးဒီသင်္ခါရဆရာဆိုပြီးတော့ဆက်စပ်မျိုးရှိနေတဲ့အခါဒီဝေဒနာကိလေသာရောပိုးတွေမဝင်တော့ရှိမှတ်တဲ့စိတ်ကလေးတွေပန့်လာတယ်ရှင်းလာအဲဒီမှာသဘောမှန်လေးသိလာတာပဲနာနေရုပ်သဘောမှန် အကြောင်းအကျိုးသဘောမှဒါလေးသိရတာပဲရှုလို့မြင်တဲ့ဟာကိုပြောတတ်တာပဲမြင်ရမှပြောတာမပြောတာဉာဏ်မြင်တော့ကိုယ်ပိုင်ဉာဏ်နဲ့မြင်သွားတာကိုယ်ပိုင်ဉာဏ်နဲ့မြင်တဲ့သဘာဝတွေဆိုရင်သိရှင်းလာဉာဏ်ကရှင်းနေတော့သိရတဲ့ကြည့်မြင်ရတဲ့သဘောလည်းပဲရှင်းနေပြီပေါ့ဒါဟုတ်ပြီဆိုပြီးတော့အကြည့်ဆုံးဖြတ်ချက်ချလိုက်တဲ့ ယုံခုကလည်းပဲယုံမှန်မှလည်းပဲဝင်သွားတော့ဖြစ်သွားတော့တာပါလားအမှန်မြင်တော့အမှန်မြင်ပြီးရှင်းပြီးတော့ပေါ့လေအမှန်မြင်လို့ယုံမှန်မှုတွေဖြစ်တော့အမှန်မြင်လိုက်တယ်လည်းပဲယုံမှန်မှုတွေရှင်းလာတော့ဒါမလို့ဉာဏ်မှန်ပြောဉာဏ်မြင်တော့သဘောတန်ယုံမှန်ဝင်နဲ့ယုံမှုဝင်ပေါ့လေဖြစ်လာတယ် အခုပြခဲ့တဲ့ပုံစံကတော့ထိုင်စေကာလမှာထိုင်ခြင်းနဲ့နံတရားနဲ့ထိုင်ရုပ်အစစ်စစ်နံနဲ့ရုပ်တွဲဖြစ်နေပုံထိုင်ခြင်းနဲ့စိတ်အစစ်စစ်အကြောင်းနံတရားကြောင့်ထိုင်ရုပ်အစစ်စစ်အကျိုးရုပ်တရားတွေဆက်ဆက်ပုံလေးတွေပေါ့လေဆန္ဒနဲ့တော့ပါဘူး နာဟုသောအကြောင်းကြောင့်ယုတ်တရားဖြစ်ပုံဒီမူလပုံစံလေးတော့သဘောပေါက်လောက်ပါပြီနာဟုသောအကြောင်းကြောင့်နာအကျိုးတရားဖြစ်ပုံလည်းပဲရှိရတယ်ဒီပုံစံနဲ့ထားပြီးတော့ပြရမှာပါပဲရှိဆက်ဆက်မှတ်နေတဲ့ပုဂ္ဂိုလ်ဟာထိုင်ကြတဲ့ကာလမှာပေါ့ဒီလိုဆက်ဆက်မှတ်တယ် ထိုင်နေတဲ့စိတ်အစဉ်ချက်နတ်တရားလေးကိုကြွားမိတယ်နတ်တရားကြည့်သွားတာရှုကြည့်တဲ့အတိညာပါတဲ့နတ်တရားရှုခွင့်နတ်တရားပေါ်ရရှုမှတ်ချက်မှာပါတဲ့အတိညာရှင်ကျွဲနေတဲ့နတ်တရားထိုင်တဲ့ကာလမှာထိုင်နေတဲ့စိတ်အစဉ်နဲ့ထိုင်ရုပ်အစဉ်ချက်နတ်တရား ရှုခွင့်နံတရားနဲ့ရှုရနံတရားစာပေအင်းနဲ့ပြောလို့ရှိရင်အာရမဏနံတရားနဲ့အာရမဏိကနံတရားပေါ့လေအရှုကနံတရားနဲ့အရှုတိတဲ့နံတရားပေါ့လေဒီလိုလည်းပြောလို့လည်းရပါတယ်ရှုနေရဖြတ်ကလေးဆိုဆင်ခြင်တဲ့စိတ်အစဉ်ဖြင့်ဒီပေါ်ရောက်သွားလို့ရှိရင်ဒါလေးကြည့်ပါ ဒါတော့ရှုခွက်အာယုရှိလို့နာအာယုရှိလို့ရှုသိတဲ့နာအာရမဏိကအကျိုးတရားဖြစ်ရတယ်ဆိုတာပေါ့လေဒါနားလည်ပါပါလားဆရာကတော့နာဟုသောအကြောင်းကြောင့်နာအကျိုးတရားဖြစ်ပုံအမြတ်ကပါပဲသဘာဝတရားတွေကြောင်းကျိုးဆက် ဖော်ပြရာပရိစ္ဆသမုပ္ပါအခမ်းမှာဘုရားမြတ်စွာဘုရားထားတဲ့ဆိုရိုးစကားလေးတစ်ခုရှိပါတယ်။ဒီဟာဖြစ်ပေါ်ရင်ဒီဟာဖြစ်တယ်ဖြစ်ပေါ်တယ်။ဒီဟာမဖြစ်ပေါ်ရင်ဒီဟာမဖြစ်ပေါ်။သူဖြစ်ပေါ်ရင်သူဖြစ်ပေါ်တယ်။သူမဖြစ်ပေါ်ရင်သူမဖြစ်ပေါ်ဘူးဆိုတာပေါ့။အဲဒီကနေအတူတူပါပဲ။သူထိုင်တဲ့ကာလမှာကျေချာရှိရှိမှတ်တဲ့ယောဂီပုဂ္ဂိုလ် ဆိုင်ရင်းစိတ်ခင်ဖြင့်လေးပေါ့လေအကြောင်းအာရုံလေးပေါ်လာတော့သူ့ကိုရှိတည်တဲ့ရုပ်အာရုံလေးကလည်းအပေါ်လာတော့ဒါဖြစ်လို့ရှိရင်ဖြစ်ပေါ်လို့ရှိရင်ဒါဖြစ်တယ်ဆိုပါလေဒါမှဖြစ်ရင်ဒါမှဖြစ်ဘူးပေါ့ထိုင်ရတဲ့စိတ်မပေါ်ဘူးဆိုလို့ရှိရင်သူ့ကိုကြည့်တဲ့စိတ်လည်းဖြစ်မပေါ်ဘူးပေါ့ဒါအမှရှင်းပါတယ်ဆိုတော့အဲ့ဒီလိုမျိုးနဲ့ယူရပါလေ နောက်လာဟူသောအကြောင်းကြောင့်လာအကျိုးဖြစ်ပုံပေါ့အကျိုးနာဖြစ်ပုံလေးပုံစံတစ်ခုထုတ်ရအောင်တတ္တဝါတွေလူတွေဟာသိသိချက်ချက်အိပ်ပျော်နေလို့ရှိရင်ဘဝရဲ့အစိတ်ပိုင်းပုံစိတ်တွေဆိုတာဖြစ်နေတာဒီခါမှာထိရှားတဲ့ စိတ်အစဉ်ကြီးငြိမ်လို့ဖြစ်နေပါလားဖြစ်တော့ဖြစ်နေပါလေငြိမ်နေပါလားအဲအဲ့ရကနိုးလာပြီဆိုလို့ရှိရင်တော့ဝိသိစိတ်အစဉ်ကြီးဟောဖြစ်တော့တာပါမြင်မှုနဲ့ဆက်ပြီးတော့မြင်သိစိတ်အစဉ်ကြီးကြားမှုနဲ့ဆက်ပြီးတော့ကြားသိစိတ်အစဉ်ကြီးနာမှုနဲ့ဆက်ပြီးတော့နာသိစိတ်အစဉ်ကြီးအရသာကြည့်မှုနဲ့ဆက်ပြီးတော့အရသာကြည့်စိတ်အစဉ်ကြီး ထိတွေ့မှုနဲ့ပတ်သက်ပြီးတော့ထိတွေ့မှုစိတ်အစဉ်တွေပေါ့စိတ်ကူးရရအာယုံပေါ့လေဒါတွေနဲ့ဆက်ပြီးတော့လည်းပဲစိတ်ကူးစိတ်အစဉ်တွေပေါ့လေဒါတွေဖြစ်နေတာဖြစ်နေပါတယ်တစ်ခုပြီးတစ်ခုပေါ့လေတစ်ခုခုအာယုံပြုတ်နေတော့မှဆိုကြပါစို့ဝမ်းပဲစိတ်ဆိုင်မှနေတယ်ဒီပေါ်မှာစိတ်ကလေးစိုက်ကြနေလို့ရှိရင် ဒီကာယဝိညာဉ်ဝိသိစိတ်တွေလည်းဖြစ်နေတာပဲသူကိုကြံပြီးတဲ့လောတော်လေးကဝိသိစိတ်အရှင်ဖြစ်နေတာပဲအဲတရားတော်အချင်းရှိမှတ်တဲ့စိတ်အရှင်တွေစိတ်ကစိတ်ကဖြစ်နေတော့အဲဒီအခါမျိုးဘေးကရေစီအရှင်တွေကြားစီအစာနေရှိနေပြီမလို့အဲဒီစိတ်များဥဆက်မသွားသေးရင် ဒီစိတ်မပေါ်ဘူးဇာတိစိတ်လည်းမပေါ်ဘူးအနတ်နေရှိနေပါတော့အဲဒီအနတ်ကြီးစိတ်ရောက်သွားလို့ရှိရင်သတိစိတ်လည်းမပေါ်ဘူးဒီတော့ရှုမှတ်နေတော့မှာဟောအာယုံကပြင်းထန်ပြီးသုံးဖို့ဒီမှာအားစိတ်မှလည်းလဲပြီးတော့တတိယလည်းလွတ်ပြီဆိုလို့ရှိရင်တော့ပွားလည်းဆိုအသိစီဖြစ်ဖြစ်အတန်ကြီးဖြစ်ဖြစ်ကိုလည်းရောက်သွားတော့ပါပဲ။ ဒါတော့ဒီရည်တိစိတ်အစဉ်ကလေးတွေဇာတိစိတ်အစဉ်လေးတွေရှိရတာဟာအရင်ဆက်အစဉ်ကြောင်းရစ်လိုက်လို့ရှိရင်မနတိကာရရောဆိုတာပေါ့လေမနတိကာရဆိုတော့စိတ်ညာဥပဲမနတိကာရကိုစံကံရောက်မှာအလက်ခေါ်ထားတာကတော့မနတမိန်အာရမဏအတုံယံကရောတိတိမနတိကာရလို့ဆိုထားပါတယ်စိတ်မှာ ပြင်ကိုစိတ်မှာပေါ့ဖြစ်ဟတ်တဲ့အာယုမစိတ်သုံးရအောင်သူကပြုလုပ်ပေးတာလေဟွန်းအာယုတစ်ခုပြီးတစ်ခုပေါ်ကြီးသူကပြုလုပ်ပေးတာလေဒါဆိုလို့လေပြီးတော့မနောဝါအာရမဏိနိစ္စနေနာကရောတိတိမနစိကာတော်လို့လည်းဆိုထားတယ်အဲဒီဝိသိစိတ်အစဉ်ကို အာယုံကလေအာယုံကအမြဲတမ်းညှုတ်ခိုင်းပြီးတော့လေအောင်လည်းပြုလုပ်တတ်တယ်ဒီရစီကလေးကိုဘာအာယုံဖြစ်ဖြစ်ပါလေရေကြားလမ်းစာချိပြီးပါလေအဲ့ဒါမှညှုတ်နေအောင်လုပ်ပြီးတတ်တယ်ဘုံပေကိုကိုရီးယားပေါ်လာလေးမှတ်နေရနေပြီးတော့တရားစိတ်ကခွာပြီးတော့နောက်ဒီကရခေါ်တဲ့အစ်စ်ပေါ်လာတဲ့အာယုံစီညှုတ်ခိုင်းဆက်ရသွားတဲ့အခါမှာ ခုနအတိပေါ်လာတဲ့အာယုံကြည့်ရတာပဲဟွန်းဒီတော့ဒီလိုကြည့်ရတာအရင်စိတ်လိုက်လို့ရှိရင်မနတိကာရစိတ်ကိုအတိပေါ်လာတဲ့အာယုံကြီးကိုတိတ်ညွတ်ပေးလိုက်လို့ညှောက်ဖြည့်ပေးလို့ဒီအသိစိတ်ကြီးရှိရတယ်ဆိုတာပေါ့လေသတ်ထင်ရှားဟုတ်အဲ့ဒါကလည်းပဲနာဟုသောအကြောင်းကြောင့် နာအကျိုးတရားဖြစ်ပုံဒီလိုပါပဲ။ဆက်တဲ့ဟာတွေလည်းပဲအဲ့ဒါနဲ့နီးပြီးတော့ကြိုးပါပဲ။အဲဒီမနစိကာဟာဒီစကားပြောဝါသနာပါတဲ့ပုဂ္ဂိုလ်ရဲ့စဉ်းစားမှုဝါသနာပါတဲ့ပုဂ္ဂိုလ်ရဲ့စားရတောက်တဲ့အခါမှာ ဒါထင်ရှားပါတယ်။တရားပြောပြောနဲ့စားနေတယ်။စားရင်ကလည်းပဲစဉ်းစားနေတယ်ဆိုတော့ကျဲတာနဲ့စဉ်းစားတာကိုဥစားပေးနေရတော့ဝါတာဝါနေရတယ်ဘာရတာမှမသိဘူး။စားတာစားနေတယ်ရတာမသိပြီးတာပြီးတော့လည်းဘာရတာမှမသိတော့ဖြစ်သွားတယ်ရှိပါတယ်။ဒါကစားနေရင်ကဒါကပြောရအကြံစီရပြီးတော့ ဝါတဲ့ဒီစိတ်ကရောက်သွားလို့ရှိရင်အဲဒီကမှာဆရာတော်လေးကြီးသိလာတယ်။ကိုအလုပ်ကိုရပ်ပြီးတော့ဒီဘက်ကိုစိတ်ဦးလှည့်လိုက်တဲ့အခါကျတော့စိတ်သာအာရမဏေနိစ္စနေလကရောတိတိအနသိကာရောဆိုတဲ့အတိုင်းစိတ်ကိုပေါ်ရအာယုံဘက်ကိုညှို့ကိုင်းပြေးလိုက်တဲ့အခါကျတော့ပွားရလဲဆိုတော့လေ။ ဝါရခိုက်ကမှထိရှားတဲ့အရာသာကြီးစိတ်ကရောက်ဆိုတော့အရာသာကြီးအဲ့ဒါထိရှားရတယ်ပြောတော့ဒီတော့ဘလောက်ပဲဝိကျင်မှာအာယုန်လေးရှိနေပြီမယ်လို့အဲ့ဒီအာယုန်ကြီးစိတ်ကရောက်ပါမှညှို့ကိုက်ကြပါမှအသိစိတ်ကဖြစ်တယ်ဆိုတာပေါ့မညှို့ကိုက်လို့ရှိရင်တော့ခန္ဓာမဟာဇမဘောင်း ရာနဲ့ထောင်နဲ့တောင်းနဲ့သိနဲ့ချီပြီးတော့သိသိလို့လုပ်လို့မရပါဘူးဒီအရာကလေးတွေတိတိတိတိသွားတာလည်းပဲမနတိကာကခေါ်တဲ့အရာသာအာယုဘက်ကိုစိတ်ကလေးကအယုတ်ကိုင်းကျသွားလို့ကြည့်တာပါအဲ့ဒီမနတိကာရဟာပါလေဟွန်းပရမအတ္တကြီးလားဟွန်းဒီပုံမှာအစိုးရလားအရှိရ စိတ်မနစိတ်ကတော့စိတ်ကလေးကိုအာယုံပဲရုပ်ပဲအောင်ပြုလုပ်ပေးတဲ့သဘောပဲမနစိတ်ကတော့သာရှိတာအဲ့ဒီမနစိတ်ကကိုယ်ရလည်းပဲမဟာသမဟုတ်ဘူးနန္တဘာဝတစ်ခုပဲသာရှင်းနေတာပဲနော်ဒီတော့မဟာယမနေရာမရတော့မရှိတဲ့ဘောမဟာယမကိုအရှိလုပ်ပြီးတော့အထင်းနဲ့လုပ်ထားတဲ့မဟာယမဟာ တကယ်အကြောင်းရှိကိုဆရာအကြောင်းရှိကိုကြည့်ပြီဆိုလို့ရှိရင်မဟာဇမဆိုတာလည်းမရှိတော့ပါဘူးအဲဒီလိုဆန်းရှင်းရှင်းမဟာဇမကြီးဖြတ်သွားဖို့ကတော့ကိုယ်ရဲ့ဆက်ပြီးတော့အကြောင်းနဲ့အကျိုးသူ့အကြောင်းနဲ့သူ့အကျိုးဆက်ဆက်ပြီးတော့ရှုနေရကြည့်ပြီဆိုလို့ရှိရင်မဟာဇမဝါရပြုတ်တော့တာပါပဲဒါတွေသင်ရှားတယ် အဲ့ဒါတွေကိုသိရှိနေတာပဲမှန်တယ်တခါတခါမှာအဆိုင်ကရက်သွားတဲ့ခါမှာအရေးကြထိုင်ရုပ်ကြောက်သွားတယ်ထိုင်ရုပ်မပေါ်ဘူးထိုင်ရုပ်မပေါ်တော့သူကြည့်တဲ့စိတ်လည်းပဲမပေါ်ဘူးငုတ်သွားတာလည်းပဲသူဖြစ်ပေါ်မှာသူဖြစ်ပေါ်တယ်သူမဖြစ်ပေါ်ရင်သူမဖြစ်ပေါ်ဘူးဆိုတဲ့တိစ္ဆတ်တော့ကဆိုရိုးစကားအရာပေါ်နေတယ်မှာအကြောင်းပေါ်လာရင်အကျိုး ခုပေါ်မြဲပဲအကြောင်းငုတ်သွားရင်အကျိုးလည်းပဲငုတ်သွားတာပဲဒါထင်ရှားတာအခုယောဂီရဲ့နားထဲမှာအတန်လှိုင်းနေလာနေတယ်စိတ်နားထောင်လို့ရှိရင်အတန်လေးကြားနေတာပဲဒီစရစိတ်နားထောင်လေလေအတန်ကြားနေတယ်ဒါပေမဲ့လို့အခန္ဓာ ဖြစ်တဲ့နားမှာအတဏ္ဍလာပြီးတော့အတဏ္ဍလာပြီးတော့မတိုက်ခါဘူးဆိုလို့ရှိရင်ရှားသိမှုဖွင့်တာမပေါ်ဘူးလေရှားသိမှုတခံကောင်းမှုလည်းမပေါ်ဘူးလေအဲတော့သူဖြစ်ပေါ်မှာသူဖြစ်ပေါ်တယ်သူမဖြစ်ပေါ်ရင်သူမဖြစ်ပေါ်ဘူးဆိုတာသူဝိကနဲ့ကိုက်နေတာပဲကွာဒါအမှန်ထိရှားတာဝမ်းမိုက်ဆိုပြီးတော့ဖုံးပိန်ကိုလေးတွေမှတ်နေတယ်သေချာသိစွာမှတ်နေတယ် အဲဒါကမှပိန်မှုခေါ်တဲ့လှုပ်ရှားတဲ့ရေရှားတဲ့သဘောလေးမဟုတ်ပါဘူးပိန်မှုလေးမဟုတ်ပါဘူးပိန်ပိန်စမကောပိန်မှုကောင်းမလားသူကောင်းလာတော့ပိန်နဲ့မှတဲ့စိတ်ကမပေါ်ဘူးပေါ့သက္ကကမှာဖောင်းလာပြီးတော့ကြောက်သွားတယ်ဖောင်းလာပြီးကြောက်သွားတော့ပေါတိတွေလည်းမပေါ်ဘူးပေါ့ဒီနည်းနဲ့ပဲဖောင်းလာလည်းငုတ်ပိန်လာလည်းငုတ်သွားပြီဆိုလို့ရှိရင် သူ့ကိုကြည့်တဲ့စိတ်ကလေးတွေလည်းမပေါ်ဘူးပေါ့အဲတော့သူတို့ဖြစ်ပေါ်မှာသူတို့ဖြစ်ပေါ်တယ်သူတို့မဖြစ်ပေါ်ရင်သူတို့ဖြစ်ပေါ်လေပေါ့သဘောပေါက်တော့ပါပြီကိုယ်တိုင်တို့ဖြစ်အောင်သိသိဆိုင်ဆိုင်ကဆူဆိုင်မှဆူဆိုင်မှလို့ရှိရင်သူ့ဟာသူပဲအကြောင်းနဲ့အကျိုးသိလာတာပဲယောဂီကတဏှာလာဒါအကြောင်းပဲဒါအကျိုးပဲဆိုတာစိတ်ကူးညာနဲ့ခွဲစိတ်လို့မလို့ဘူးဘယ်လိုလိုသိလာလဲ မျက်စိအစရှိတဲ့အကြည့်ဓာတ်အခန္ဓာတွေမှာအတိတ်ကဖြစ်တဲ့အာယုန်တွေကဒါပြီးတော့တိုက်ခတ်မပေါ်ဘူးဆိုလို့ရှိရင်တော့အကျိုးအပွင့်တဖြစ်ရိုးမရှိပါဘူးလို့ဆိုလိုပါတယ်။ဒါလို့ဆိုလို့ရှိရင်နားလည်ပါပြီ။ရုပ်ဟုသောအကြောင်းကြောင့်ရုပ်အကျိုးတရားဖြစ်ပုံကတော့ဒါတော့ထင်ရှားပါတယ် ချမ်းတဲ့အခါမှာအပြင်ကအေးတတ်တယ်ကိုယ်ရဲရောက်လာတော့အေးရုပ်ရှင်ဖြစ်တယ်လေလူရဆွေးရတယ်လေလူရဆွေးလိုက်တဲ့အခါကျတော့လူရုပ်ရှင်ကြီးကြောင်းတော့တယ်လေပြီးတော့ဒီပြားပေါ်မှာစီစီကြီးကခန်းလျှောက်တော့အသား၆တယ်လေအကွဲတယ်လေနှခမ်းကြီးကွဲတယ်လေဒါတွေပေါ့ဒါကဇာတိဥရုရောအကြောင်းကြောင့် ကိုယ်ရဲ့အာယုတ်တရားကြီးကြောင်းတဲ့ပုံလေးပေါ့ပူတဲ့ခါကျတော့လည်းဒီလိုပဲဒီပူလာတယ်ကိုယ်ရုပ်ရှင်တွေဖြစ်လာတယ်ချွေးတွေကျလာတယ်ရုပ်တွေတွက်လာတယ်ပူလို့အကြည့်တော့လည်းအနေဆိုးခံခဲ့တယ်ဆိုတာကမှဒါလည်းပူရုပ်ဆိုတော့ရာဒီဥရုရာဒီဥရုပူရုပ်ဆိုတော့အကြောင်းကြောင့်ကိုယ်ထဲမှာပူရုပ်အရှင်အရင်းဖြစ်ပုံလေးတွေပေါ့သတ်ချင်းရှားတယ်အစားအသောက်တွေ မစားတဲ့အခါစားလုံးတဲ့အခါတစ်ချက်မှတစ်ချက်ကျုပ်နဲ့ပူလောင်တယ်စိတ်ကြီးကျိုးတယ်ခွေပြီးတော့နေခြင်းနဲ့သတ်ထင်ရှားတယ်ဒါအာရချုပ်တယ်လို့ကိုယ်ရမှာအာရနဲ့ဆက်ပြီးတော့ယုတ်ကြီးဟာအာနေတော်မူနေတယ်ပေါ့တက်တော်တဲ့အစားအစာကြီးစားရပြီဆိုလို့ရှိရင်ချက်ချင်းတခါလေးလမ်းဆန်းလာတာဒီကလေးရေဒီတောက်လိုက်လို့ရှိရင်လည်းပဲတော့ချက်ချင်းလမ်းဆန်းတော့တယ်ပဲတော့စားစာလေးစားလို့ရှိရင်အထူးပြောစရာမရှိတော့ဘူး သိရတဲ့ဒီဒီတာဆုံးကြီးစားပြီဆိုရင်ပဏိတရုပ်ရှင်လေးဖြစ်လာတာဝါရရုပ်ရှင်လေး၊ကျမ်းမာရရုပ်ရှင်လေးဒါတွေဖြစ်လာတာဆန့်ကျင်တဲ့ရုပ်ရှင်လေးဖြစ်လာတာသိချင်ရှားတာပဲဒီမှာအာရီကြည့်ပြီးတော့တောင်းတလာတာအဲ့ဒါကြီးဟာဇာတိဥရုဆိုရုပ်အာရဟုဆိုရုပ်အကြောင်းကြောင့်ကိုယ်ထဲမှာဇာတိဥရုနဲ့ဆက်တဲ့အကြောင်းအကျိုးရုပ်အစဉ်တွေပေါ့လေအာရနဲ့ဆက်တဲ့ အကျိုးရအခြေအနေဖြစ်ပုံပါပဲဆက်လို့ဆက်လို့ရှင်းလာလဲပါပြီဟင်းတကယ်လေးတော့ဆုံးတော့ပါပြီချိန်လည်းပဲတစ်နိုင်ပြည့်တော့ပြီကိုယ်ထဲမှာအတွေ့အကြုံကြောင့်မာရာဒီတောက်ငါတင်တာကြီးပူတာကြီးအေးတာလုံးတာကြီးဒါတွေလုံခဲ့တဲ့အတွက် ကိုယ်မှာကြည်ပါမှုဖြစ်တဲ့အတွက်အလေးဆိုးခံခဲ့ပုံလေး။ဉာဏ်ထိုင်ဝဲအတွေ့လေးတွေတွေ့ပြီဆိုလို့ရှိရင်ဒီလိုကောင်းပုံလေးတွေပါလေ။ဟွန်း။ခံစားတဲ့ဝေဒနာတွေတွေ့ဆိုးကြောင့်မှတ်နေရတဲ့အခါမှာအမှန်တန်ကိုဒီဆင်းရဲဒုက္ခတွေရောက်တာပါလေ။ဟွန်း။ကိုယ်ထဲမှာမနေတော့ထိုင်တော့ရှိနေတာတွေပေါ့ဗျာ။အများကြီးပါပဲကြောက်နေရတော့သူ့ကြောင့်လည်းသူ့ကြောင့်လည်း ဆက်ဆက်ပြီးတော့ဖြစ်နေပုံမျိုးဒီဒီခြားခြားဆူဆိုင်ရှိမှလို့ရှိရင်ခွန်ကြီးရတာလေးကလဲပါတယ်ကိုရှိတာလေးအများကြီးဖြစ်လာမှာပါပဲဒါကြောင့်ကျိုးစိတ်ကုန်းလာဖြစ်စီရေးကိုဖြစ်စဉ်တော့ကိုအများအားဖြင့်စိတ်အဆိုင်ချိန်လိုက်ကြရတော့ပေါ့လေကိုကဖြစ်စီဟောမှာဒီကနောက်ကလည်းပဲအပြတ်ချမ်းရှိပဲလေပေါ့လေကပ်ပြီးတော့တန်းစီပြီးတော့ပါသွားဖို့ပဲ ဘာဝတရားတွေကသူ့နဲ့သူပဲအကြောင်းအကြောင်းနဲ့ကျိုးနဲ့တောင်းစီတော့ဖြစ်နေတာရှိမတဲ့စိတ်ကလည်းတခါလေးကိုသူ့လောက်ကတောင်းစီပြီးတော့ပါသွားပြီဆိုလို့ရှိရင်အများကြီးသိလာမှာပါအဲတော့သဘာဝတရားတွေကိုသိအောင်လုပ်ရတာဖြစ်တော့အတိအဖြစ်ထွန်းမှကိုလာရကျိုးနှက်မှာပါပဲဒီတော့အတိအရလည်းအစစ်စစ်အစစ်စစ်တက်ပြီးတော့နောက်ဆုံးကြီးပြည့်ပြီးတော့ပြည့်စုံသွားတဲ့ဒီလိုဖြစ်ဖို့လိုရတယ်အဲဒီဒီအထောက်ခံပြီးတော့တကယ်ချမ်းသာစေရအောင် ကျိုးစားနိုင်ကြပါစေလို့တိုက်တွန်းရင်းနဲ့ဒီနေ့ပြန်ဆုံးထားလိုက်ပါလားသာ